ကဲပထမဆုံးအစတစ်ချိန်တော့နမောတတ္တ၃ချိန်နဲ့ရှ िख ိုးပြီးတော့စကြအောင်ဗျာနမောတတ္တဘဂဝါဒောအရမဒောမာမနာမောတတ္တနမော အရဟတောသမ္မာသမ္ဗုဒ္ဓတ္တကဲအတိယောဂီတွေပါလာရင်လည်းအဲ့ဒီမဆက်ကြမေဇမပฏิပဒါဆိုတဲ့အပိုင်လေးရှိပါသေးတယ်ဟောတရားတိတံတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပောတမ္မာဝါစာတမ္မာကမ္မန္တောတမ္မာအာဇီဝော သမာဝါယမောသမာတတိသမာသမာဓိမြန်မာလူလေးလည်းသိပါတယ်သမာဓိတိဆိုတာမှန်ကန်တဲ့အတိအမြင်ဒီလိုပါပဲเนาะအတိပဲအတိကိုဉာဏ်ကိုမျက်စိနဲ့သင်စားပြီးတော့အမြင်လို့လည်းသုံးပါတယ်သမာသင်္ကပ္ပဆိုတာမှန်ကန်တဲ့အကြံစီပဲเนาะမြင်ကြံသမာဝါဆိုတာမှန်ကန်တဲ့အပြောပေါ့ တမန်ကာမနာဆိုတာမှန်ကန်တဲ့အလုပ်တမန်အာဇီဝဆိုတာမှန်ကန်တဲ့အသက်မွေးမှုเนาะအတူတူလေးကတော့မြင်ကြံပြောလို့အဟုတ်မှန်သည်မြင်အမြင်ရဲ့အကြံရဲ့အပြောရဲ့အလုပ်ရဲ့မြင်ကြံပြောလို့အဟုတ်မှန်သည်သက်မွေးဝီရိတတိတီကြီးတဲ့သက်မွေးဆိုတာကတမအာဇီဝဝီရိဆိုတာတော့တမဝါယမ တတိကသမာတတိတီကြီးကသမာသမာတိဟုတ်တယ်မြင်ကြံပြောလို့အဟုတ်မှန်သည်တမွေဝီရိတတိတီကြီးအဲ့လိုလေးပဲအတူကမှတ်ထားတာပါပဲသူကရှစ်လုံးပဲဆိုတော့လေးပဲပြအောင်တော့ရေးပါတယ်ဥစဉ်တော့မရတော့နော်အဲ့ဒါလေးပဲအဓိကနော်အဲ့ဒါတကူချင်းစီအပြင်ရှစ်ပါရှိပေမဲ့အုပ်စုဖွဲ့လိုက်တဲ့အခါတော့အုပ်စုက၃ခုနော်အဲ အခုဟောတဲ့အစဉ်တိုင်းဆိုရင်တော့တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကပညာအုပ်စုသူတို့နှစ်ခုကခွဲလို့မရဘူးသိတယ်ဆိုတာစိတ်ဝင်စားမှသိတာစိတ်ဝင်စားတာကိုပဲတမ္မာသင်္ကပ္ပခေါ်တာပါပဲကြံစီတယ်လို့လည်းသုံးပါတယ်နော်အဲ့တော့ပညာမဲ့ခင်သုံးခုတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒီသုံးခုကတော့ကိုချင်းသီလနဲ့ပတ်သက်တာမို့လို့သီလမဲ့ခင်လို့ခေါ်တယ် တချို့ထက္ကရာဆရာများကတော့သီတသတိတော်ဥခေါင်းဥခေါင်းကဲသို့အရေးကြီးလို့လဲသူ့ကိုသီလမက်ခင်လို့ခေါ်ပါတယ်เนาะပြီးရင်တမာဝါယမတမာတတိတမာတမာဒီဒီသုံးခုကတော့စိတ်တည်ခြင်းရေးနဲ့ပတ်သက်လို့တမာတိမက်ခင်လို့ခေါ်တယ်အဲ့တော့ကိုဟောတဲ့အစဉ်တိုင်းမှာဆိုအဟောမှာပညာဆိုတဲ့အတိုင်းပဲပညာသိက္ခာရှေ့ဆုံးကတမာဒိဋ္ဌိနဲ့တမာသင်္ကပ္ပပေါ့ ပြီးရင်သီလသိက္ခာပြီးရင်တမာတိသိက္ခာသူဟောတယ်အဲ့တော့အဟောမှာသီလပထမအကျင့်ကြရင်တော့တမာတိကစပထမဆုံးစကျင့်ရမှာတမာတိထဲမှာလည်းအဓိကကတော့တတိပဲเนาะတတိပဲဆိုပေမဲ့တတိကလည်းသူ့ကြီးဖြစ်လို့မရဘူးသူ့ကိုတွန်းအားပေးမဲ့ဝီရိယပါမှာနော်တမာတိအကျင့်မှာတမာတိအဖြစ်မှာတော့သီလကစဖြစ်နေရမယ်လူဟာ အဲ့ဒါမင်းအောင်ကသီလမဲ့ခင်၃ခုနဲ့တမာရီမဲ့ခင်၃ခုကြောင်းပြောပြီးပြီဆိုလို့ရှိရင်ပညာမဲ့ခင်၂ခုနည်းနည်းလေးကြံတာပေါ့နော်။ဘာလို့ပညာမဲ့ခင်ကနံပါတ်၁ကတမာဒိဋ္ဌိတဲ့။တမာဒိဋ္ဌိဆိုတာဘာလဲဆိုတာဆိုတော့သူရဲ့အဖွင့်သူ့ကိုအကျယ်ပြရာဖြစ်တယ်မာသတိပဏာတုတ်ထဲမှာတော့ဒုက္ခဉာဏဒုက္ခသမှုဉာဏဒုက္ခនិရောဓဉာဏဒုက္ခនិရောဓဂามိနီ ပฏิပဒါယဉာဏ်နဲ့သစ္စာလေးပါးကိုသိတာဟာတမာဒိဋ္ဌိဒါတမာဒိဋ္ဌိရဲ့အမြင့်ဆုံးအဆင့်ပြောတာနော်ဒါပေမဲ့တမာဒိဋ္ဌိကိုအဆင့်၃ဆင့်ရှိပါတယ်အခြေခံအဆင့်ကကမ္မတက္ကတတမာဒိဋ္ဌိဆိုတာကံနဲ့ကံဤကျိုးကိုသိရမှာမကောင်းတဲ့ကံကမကောင်းကျိုးပေးတယ်ကောင်းတဲ့ကံကကောင်းကျိုးပေးတယ်အဲ့ဒီအဲ့ဒါသိတာတမာဒိဋ္ဌိပဲ အဲ့ဒါကိုမာစီဆရာတော်ဘုရားကြီးတို့လိုကတော့မူလအခြေခံတမာဒိဋ္ဌိအဲ့တော့ဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်နော်အ ਨੇ ဆုံးကံနဲ့ကံကြီးကျိုးကိုယုံတဲ့ကမ္မတက္ကရတမာဒိဋ္ဌိကတော့အခြေခံဖြစ်နေရှိရတယ်အဲ့ဒီတမာဒိဋ္ဌိရှိမှသီလမဲ့ခင်ကဖြစ်နိုင်တာကံနဲ့ကံကြီးကျိုးကိုမယုံရင်သီလဆိုတာလည်းမဖြစ်နိုင်တော့ဘူးအဲ့တော့ကမ္မတက္ကရတမာဒိဋ္ဌိက အခြေခံမူလမက်ကင်ပေါ့ဆရာတော်ကြီးရေသုံးလို့ဆိုရင်တော့အဲ့ပြီးနောက်တစ်ဆင့်တက်ရင်တော့ဝိပဿနာတမ္မာဒိဋ္ဌိဝိပဿနာဆိုတာသင်္ခါရတွေရဲ့ဖြစ်တတ်ပြတ်တတ်တဲ့သဘောသင်္ခါရတွေရဲ့ဖြစ်ပြက်နေတဲ့သဘောဒီပဲလေဒုက္ခသစ္စာဖြစ်လို့ဒုက္ခသစ္စာကိုတွေ့သိနေတဲ့တမ္မာဒိဋ္ဌိပေါ့အဲ့ဒါဟာမဲ့ရဲ့ရှေ့ပြေးဖြစ်လို့သူ့ကို ပုပ္ပဖာကမဲ့ကင်ခေါ်တာပေါ့နော် ဥပ္ပဘာကတမ္မာဒိဋ္ဌိလို့ပြောလို့ရပါတယ်ဝေဒနာတမ္မာဒိဋ္ဌိပြီးရင်တော့နိဗ္ဗာန်ကိုသိမြင်တယ်မေဃဖလားတမ္မာဒိဋ္ဌိလို့တမ္မာဒိဋ္ဌိပဲမျိုးရှိတော့သုံးမျိုးရှိတယ်အဲသုံးမျိုးလုံးမှာပထမဆုံးကြိုဖြစ်နေရမှာကတော့ကမ္မတက္ကတာတမ္မာဒိဋ္ဌိအဲ့ဒါကိုတော့ခိုင်ခိုင်မာမာရှိရမယ်အရေးကြီးဆုံးပဲအဲ့ဒီဟာခိုင်မာသွားပြီဆိုရင်ကို အပယ်မကြတော့ဘူးအပယ်ပေးရတော့လွတ်နိုင်တယ် ကံနဲ့ကံဤကျိုးကိုယုံနေနော်မကင်းနိုင်ဘူးဆိုရင်တော့မှဒါမလို့ကောင်းမှုဆိုတဲ့အသည့်ကတော့ရှိကိုရှိနေရမယ်အဲ့ဒါရှိနေသမျှဒါဒုက္ကတိမျိုးမျိုးမပြုတ်သေးဘူးဒုက္ကတိအမြင့်မပြတ်ဘူးပေါ့အပေမကြနိုင်ဘူးလို့ဘုရားပြောပါတယ်နော်အဲ့တော့တမာတိ3 3မျိုးတမာသင်္ကပ္ပတဲ့ကရမောဇာဘိခွေတမာသင်္ကပ္ပောတမာသင်္ကပ္ပဆိုတာပါလဲဆိုတော့ နိခမသင်္ကပ္ပောတဲ့စွန့်လွတ်နိုင်ဖို့စိတ်ကူးခြင်းအဗျာပါဒသင်္ကပ္ပဆိုတာသူများကိုမတတ်ဖြတ်မညင်စေဖို့အကြံပေါ့စိတ်တက်ပေါ့နော်မတတ်ဖြတ်ဖို့ပျက်စီးကြပျက်စီးကြမကြံတဲ့အကြံပါပဲနော်နောက်အဝိဟိန္ဒသင်္ကပ္ပဆိုတာသူများကို ထိခိုက်အောင်မငင်းဆဲတဲ့အကြံလို့တို့လိုပြောပါတယ်၃ခုတရုတ်တွေထုတ်ပြတာပါတကယ်တမ်းတော့အဲ့ဓာတွေကတခုချင်းစီလိုက်လောရမှာမဟုတ်ဘူးတရားအထုတ်နေတဲ့အခါမှာနိခမသင်္ကပ္ပကဘယ်လိုစွန့်လွတ်ဖို့ဆိုတာဘာလဲဒီလိုလိုက်စိတ်ကူးစရာလည်းမလိုဘူးအပြာပါဒသူများကို မတတ်ဖြတ်အောင်ပျက်စီးဖို့မကြံအောင်အဲ့ဒါလည်းစိတ်ကူးစရာမလိုဘူးနော်အဝိဟင်္ဒမငင်းဆဲဖို့ဆိုတာလည်း သိကြကြံစရာမလိုဘူးဘုရားအကောင်လုံးတရားအထုတ်ဘူးတာပဲအခုအနာပါနာပဲဆိုပါစို့အနာပါနာထွက်လေဝင်လေလေးကိုတတိထားပြီးတော့ကြည်နေတဲ့အချိန်မှာဘယ်အာယုံမှာမလိုချင်တော့ဘူးအဲ့တော့နိခမကာမအာယုံတို့ကထွက်မြောက်ဖို့အကြံကအဲ့ထဲမှာပါတယ်ဒီမှာတမာတိမဲ့ခင်သုံးခုကစလောက်ရမယ်ဆိုတာကဥဆောင်တဲ့အပိုင်းကိုပြောတာတကယ်တော့ဒီတရားတွေအကုန်လုံးဟာ အထူးဖြင့်တော့ဒီတမာတိတမာသင်္ကပ္ပဆိုတဲ့ပညာမဲ့ခင်နှစ်ခုနဲ့တမာဝါယမတမာတိတမာသမာဓိဆိုတဲ့တမာတိမဲ့ခင်သုံးခုကတစ်ခုနဲ့တစ်ခုမကင်ဘူးအလုံး၅ခုပေါင်းလောက်တာပဲဒါပေမဲ့သူ့ဘိုင်းနဲ့သူတမာတိကိုတိဆောက်နေတဲ့အပိုင်းမှာဆိုရင်တော့အဲတမာတိမဲ့ခင်သုံးခုကဥဆောင်ပညာမဲ့ခင်နှစ်ခုကအကူဖြစ်လိမ့်မယ်နော်အဲ့တော့တမာတိရင့်လို့ပညာနယ်တဲ့ကုပြီဆိုတဲ့ဆိုင် အခါကျရင်တော့ပညာမဲ့ခင်နှစ်ခုကဥစ္စာဒါပေမဲ့သူတို့ကလည်းတမာတိမဲ့ခင်သုံးခုနဲ့ကင်းပြီးတော့မဖြစ်နိုင်ဘူးနော်တမာတိပရိဘာဝိတံပညာမဟာဖလာဟောတိမာနိတန္တာတမာတိကိုအခြေခံမှအဲ့ပညာကဒါလည်းအကုန်လုံးသိနေတာပါပဲအနာနာလူတယောက်ဖြတ်သွားတာတောင်မှကိုယ်ကစိတ်ဝင်စားရင်ဘသူဖြတ်သွားတယ်ဆိုတာမသိနိုင်ဘူးဒါလောကထဲမှာဟိုကသိတယ်ဆိုတာအတိုင်းမှာစိတ်ဝင်စားတယ် ဆိုတာကအမြဲတမ်းပါနေတယ်အဲ့တော့တမာတိဆိုတာအဲ့လိုပါပဲဆံရအာယုံကိုစိတ်ဝင်စားနေတာဟိုနေ့ကပြောခဲ့တယ်တတိကိုပြောခဲ့တော့ငါပါတော့ဖော်ကတ်စက်ကာတိမှတ်ပါအဲ့တိမှတ်ပါဆိုတာအဲ့ဒါပဲဒီဆံရအာယုံကိုစိတ်ကတိမှတ်နေတဲ့သဘောဟာသီလတတိကလှုပ်ပေးတာပဲတတိကလှုပ်ပေးလို့အဲ့ဒီအာယုံပေါ်မှာစိတ်ကလေး တည်ပြီးတော့သိနေပြီဆိုရင်တမာတိဖြစ်တယ်လို့သူတို့ပြောတယ်တမာတိကနာမည်ခံတတ်တဲ့တကယ်တော့အလုံးလုံးထံကတမာဝါယမနဲ့တမာတတိပဲတရားအားထုတ်နေတယ်ဆိုရင်တမာဝါယမနဲ့အားထုတ်ပြီးတော့တမာတတိနဲ့စူးစဲစဲကြည့်နေုံပဲစူးစဲကြည့်လို့အဲ့ဒီအာရုံပေါ်မှာစိတ်လေးကြရောက်သွားပြီဆိုရင်တမာကြီးဖြစ်သွားတယ်လို့သူတို့ခေါ်ရတာပါပဲဒါပေမဲ့အဲ့ဒီသုံးခုကတမာဒီဘိုင်းမှာသူတို့ကဥဆောင်တဲ့ ဒါပေမဲ့တမာဒိဋ္ဌိနဲ့တမာသင်္ကပ္ပလည်းနောက်လိုက်ဖြစ်နေပါရတယ်မပါဘဲနဲ့တော့မဖြစ်ဘူးเนาะဆံရခဏလေးခဏလေးတခဏချင်းတခဏချင်းပဲသိနေနေအဲ့တခဏချင်းတခဏချင်းသိအောင်အဲ့ဒီအာယံပေါ်မှာပဲစိတ်ဝင်စားနေနေစိတ်ဝင်စားနေတာကစိတ်ကြံစည်နာတမာသင်္ကပ္ပပေါ့เนาะစင်ကျင်တယ်လို့သုံးပါတယ်သင်္ကပ္ပပေါ့เนาะသိသိနေတာလေးကတမာဒိဋ္ဌိပေါင်းဘယ်နှပါးရှိတုံးဆိုတော့ ငါးပါးဒါကတော့ရိတ်တာမှာနေတဲ့ပုံကိုယ်တွေအကုန်လုံးသိတယ်တရားအထုတ်တယ်ဆိုရင်အလုံးလုံးနေတဲ့မက်ခင်ငါးပါးရှိတယ်အဲ့ဒါဘာလဲဆိုရင်တမာတိမက်ခင်၃ပါးနဲ့ပညာမက်ခင်နှစ်ပါးပေါင်းဘယ်နှပါတော့ငါးပါးအလုံးလုံးနေတယ်လို့ပြောတာငါးပါးပဲရှိတယ်လို့ပြောတာမဟုတ်ဘူးသီလမက်ခင်၃ပါးကလည်းဒီတရားအထုတ်နေတဲ့အချိန်မှလည်းပဲရှိတယ်သီလရှိတယ်ဆိုတဲ့စကားလုံးက ယူထားတဲ့သီလမကြိုးမပေါက်သောအဖြစ်ရှိတာလေသီလရှိတာပဲသို့မဟုတ်လွန်ကျူးမှုကိုရှောင်ကျင်တဲ့ဝိရဒိကိစ္စပြီးနေရင်လည်းသီလရှိတာပဲတရားအာယုံကိုမှတ်နေတဲ့အချိန်မှာအရင်ကကြိုတယ်စောက်တည်ထားတဲ့သီလဆိုရင်လည်းအဲ့ဒီသီလကမကြိုသေးသောအဖြစ်ရှိတယ်ဒါမှမဟုတ်ခုနဝင်လေထွက်လေလေးပေါ်မှာပဲမှတ်နေတယ်ဆိုတဲ့အချိန်မှာဘာမှလွန်ကျူးမိမှာမဟုတ်ဘူးအဲ့တော့ မလွန်ကျူးအောင်ဆောင်ထင်းတဲ့ဝိရဒီကိစ္စအလိုလိုပြည့်စုံအဖြစ်လဲသီလမဲ့ခင်၃ပါးကပါနေတယ်အဲ့တော့တရားထုတ်နေတဲ့အချိန်မှာမဲ့ခင်၈ပါးလုံးပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာအတိကလှုပ်လှုပ်ထားတော့ပညာမဲ့ခင်၂ခုနဲ့တမာတိမဲ့ခင်၃ခုအဲ့ဒီမှာလည်းပဲအစာပိုင်းတမာတိကိုတိဆောက်တဲ့အခါမှာတမာတိမဲ့ခင်ကဥဆောင်ပညာမဲ့ခင်ကနောက်လက်ဖြစ်မှာပေါ့တမာတိရင့်တန်သွားရင်တော့ပညာမဲ့ခင်ကဥဆောင်ပြီးတော့ တမာတိမေကနောက်လိုက်အကူအညီဖြစ်နေဒါပေမဲ့ခွဲလို့တော့မရဘူးအဲ့တော့သူတို့ကတော့ဒီ၅ခုတော့များသောအားဖြင့်အလုတ်အလုတ်မဲ့ခင်၅ပါးလို့ခေါ်ပါတယ်ဟိုသီလမဲ့ခင်၃ခုကတော့အဓိကအားဖြင့်အကျင့်မဲ့ခင်ပေါ့နော်အကျင့်မဲ့ခင်အဲ့မှာတမန်သင်္ကပ္ပကုဏ၃ခုနိခမလို့ခေါ်တယ် စွန့်လွတ်နိုင်ဖို့အကြံအပြပါဒလို့ခေါ်တယ်သူများကိုမတတ်ဖြတ်ဖို့အကြံတတ်ဖြတ်မှုကင်းတဲ့အကြံပေါ့အဝိင်္သဆိုတဲ့ညှင်းဆဲမှုကင်းတဲ့အကြံကလည်းလိုက်ကြံနေရမှာမဟုတ်ဘူးဒီကိုရှုနေတဲ့တတိပဒံအာယုံတစ်ခုပေါ်မှာရှုနေတဲ့အချိန်မှာကိုအဲ့ဒီအာယုံ၅ပါးရဲ့စိတ်မသွားတော့ဘူးဆိုရင်နိခမသင်္ကပ္ပကလည်းအလိုလိုဖြစ်နေတယ်ပဲနော်ရလိုမှုထဲမှာစိတ်ဝင်စားတာမဟုတ်ဘဲနဲ့ သိမှုအခြေခံစိတ်ဝင်စားနေတာကိုကတမသင်္ကပ္ပပဲအဲ့ဒီထဲမှာနိခမလည်းပါတယ်အပြဘာဒဒါတရားအထုတ်ဖူးတဲ့ပုဂ္ဂိုလ်တွေသိလိမ့်မယ်ဒီလိုရှိရင်ရှိရင်ယုံတဲ့နာမည်ရှိတယ်လို့သိတဲ့အချိန်မှာသရဝါဆိုတာဟာကို မရှိတော့ဘူးသရဝါဆိုတာကိုမှ မရှိတော့ဘူးဆိုရင်သရဝါကိုတတ်ဖြတ်ဖို့ဆိုတာလည်းမရှိတော့ဘူးပေါ့ညှင်းဆဲဖို့ဆိုတာလည်းမရှိတော့ဘူးအဲ့ဒီအလုပ်တစ်ခုတည်းနဲ့သင်္ကပ္ပသုံးခုလည်းတခါတည်းပြီးတာပါပဲเนาะ အဲ့ဒါပညာမက်ကင်ဆိုတော့အုပ်စုအားဖြင့်တော့အကြံမြင်တော့သိထားပါအဲ့မှာရှေ့ကပါဠိလေးကပါတော့ဆိုတော့ဣတိကောဘိက္ခွေဟောပါလေအယံခောဘိက္ခွေမစ္စည်းမာပฏิပဒတထာဂတိနာအဘိတံဗုဒ္ဓတထာဂတိနာအဘိတံဗုဒ္ဓမြတ်စွာဘုရားသည်ထိုတွင်ရည်တည်အပ်သောသက္ခုကရဏီညာမျက်စိကို ပြုတ်တတ်သော ညာနာကရဏီအတိညာကိုပြုတတ်သောဥပတဝါယငြိမ်းအေးရန်ဖြစ်သောအဘိညာယအဘိညာသာအဘိဆိုတာထူးသောလို့မြန်မာပြန်ပါတယ်အဘိညာဆိုတာထူးသောညာဖြင့်တည်ခြင်းငါလို့ပြောတာအဲတန်ဘောဓာယတန်ဘောဓာယထူးထူးရဲ့တည်ခြင်းငါလို့ပဲပြောပါတယ်เนาะအဲ့တော့ဘယ်နှခုအကျိုးရမလဲဆိုရင်အဲ့မှာဆိုရင် ဉာဏ်ပဲ၅ဆင့်ဖြစ်ပါတော့စက္ခုကရဏီဆိုတာလည်းပညာပဲဉာဏ်မျက်စီပဲဉာဏကရဏီအသိမှန်သွားတယ်ဆိုတာလည်းပညာပဲဥပဒမယငြင်းအေးသွားတယ်ဆိုတာလည်းပညာပါပဲအဘိညာယထူသောဉာဏ်ဖြင့်သိခြင်းငါဆိုတာလည်းဒါလည်းပညာပဲပြီးရင်သံဘောနာယထိုးတွင်၍သိခြင်းငါအဲ့ဒီအသိ၅ခုရရင်ဘာဖြစ်မလဲဆိုရင်နိဗ္ဗာန်ယဆင်းရဲခတ်သိမ်းချုပ်ငြိမ်းရ ဒီအသိ90ဟာနောက်ဆုံးဘယ်မှာဥတည်သွားတယ်ဆိုရင်နိဗ္ဗာန်ရာအာရဗုဒ္ဓဘာသာတွေရဲ့အမြင့်ဆုံးပန္နံဖြစ်တဲ့နိဗ္ဗာန်ကိုဥတည်တယ်နိဗ္ဗာန်ဆိုတာဘာလဲဆိုရင်တော့ဒုက္ခငြိမ့်သွားတဲ့သဘောပါပဲအဲ့ဒါဖြစ်စေတတ်သောမဇ္ဈိမပရိပဒါဆိုတာဟာအခုပြောခဲ့တာတွေပါပဲတဲ့အဲ့လိုပြောရတော့ဒီပြောခဲ့တာတွေပဲလို့ဒီလိုသိုံနဲ့တော့အဲ့ဒီညာနေကဖြစ်မှာမဟုတ်ဘူး နော်တုံမွေးကိစ္စမှာတက်ပါ မင်းတို့ကအဲ့ဒီဟာဒီညံနေရအောင် ကို့လို့ကိုလို့ရမယ်အခန္ဓာတော့တထာကတာမြတ်စွာဘုရားကသူတို့ရနိုင်တာဟာဒီလမ်းစဉ်ပဲလို့ညွှန်ပြရုံပဲရှိတယ်အဲ့တော့ဒီဥစ္စာတွေကိုကြည့်နေုံနဲ့ဖြစ်စေဘေးမာတွေပါတွေတင်ထားလို့သေယုတ်တွေကွဲနေလို့ပဲဖြစ်စေအဲ့ဒါနဲ့တော့ဒီညာနဲ့မရသေးဘူးတကယ်လက်တွေ့လောက်ကြည့်ပြီးဆိုရင်တော့ပထမဆုံးအလုံးတရားအထုတ်ဖူးတာပဲเนาะဒီ အာနာပါနပဲထားပါတော့ထွက်လေဝင်လေလေးကိုပထမဆုံးတတိကအာယုံဖော်ပေးရတယ်အဲထွက်လေဝင်လေကိုတတိအာယုံပြုတ်မယ်ဆိုပြီးတော့ဖော်လိုက်တော့ဒီဟာထင်ရှားတဲ့နေရာကနှာသီးပြားဆိုတော့အဲနှာသီးပြားပေါ်မှာစိတ်လေးကိုတတိနဲ့တတိကစိတ်နဲ့တွဲပြီးတော့နှာသီးပြားဆိုတဲ့နေရာပေါ်မှာထွက်လေဝင်လေဆိုတဲ့အာယုံကိုဖော်ပေးရတယ်ထွက်လေဝင်လေလေးပေါ်လာပြီဆိုရင် ခေါ်ပြီးရင်ကတ်စိတ်လေးအဲ့ဒီထွက်လေဝင်လေဆိုတဲ့အာရုံပေါ်မှာကြာနေအောင်ကတ်ပြတယ်ခေါ်ကတ်ကတ်ရုံနဲ့မဟုတ်ဘူးရှေ့သတိနဲ့နောက်သတိတနည်းအားဖြင့်ရှေ့အသီးနဲ့နောက်အသီးမပြတ်ပြတ်လက်မသွားအောင်လေသတိကစက်ပြရတယ်ခေါ်ကတ်စက်အဲ့လိုစက်ပြနေတယ်ဆိုရင်ကိုနဝိယကိတ္တာအတ္တတွေအကုသိုလ်အကြံစိုးတွေမဝင်နိုင်တော့ဘူးအဲ့လိုမဝင်နိုင်အောင်လဲကာပေးတယ် အဲ့လိုကာပေးလို့အကုသိုလ်အပြင်ကအနှောက်ယှက်လဲကင်းသွားပြီဆိုလို့ရှိရင်ဒီစိတ်လေးဟာဒီအာရုံပေါ်မှာအဲတိတိကျကျစူးစိုက်ပြီးတော့ကြာရောက်သွားတယ်အဲ့ဒါသိမှတ်သွားတယ်လို့ခေါ်တာအဲ့ဒီအာရုံပေါ်မှာစိတ်လေးကဘယ်မှမပြေးပဲနဲ့သိမှတ်လာပြီဆိုရင်အဲ့ဒါကိုဘာလို့ခေါ်တော့ဆိုတော့တမာတိဖြစ်တယ်လို့ခေါ်တာเนาะအဲ့တော့ပထမဆုံးထွက်လေဝင်လေလေးကိုတတိက ခေါ်ပေးတယ်ပြီးရင်စိတ်နဲ့ကပ်ပေးတယ်အဲကပ်ပြီးတော့တတိနဲ့ကပ်တယ်ဆိုတာတတိကအဲ့ဒီဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်လို့မပြတ်မှတ်ပေးနေရမှာပဲအဲ့ဒီအချိန်မှာပရမတ္ထရပါရီတေကိုခွဲမနေနဲ့ဝင်တယ်ထွက်တယ်ပဲမှတ်နေုံပဲမှတ်နေရင်မှတ်နေရင်ရှေ့မှနောက်မှစက်သွားပြီဆိုလို့ရှိရင်ပထမဆုံးအလုပ်တစ်ခုစလုပ်တယ်အဲ့ဒါဘာဆိုကိလေသာအတ္တတွေမဝင်တော့ဘူးနော် ကိလေသာတစ်တင်မိုးအောင်တခါတည်းကာပေးတယ်အဲ့ဒါဆိုရင်ဥပတမကိလေသာအပူဝေးတယ်ဆိုတော့အဲ့ဒီအချိန်မှာကွာအခိုက်အတန့်အပြင်ကိလေသာအပူမဝေးဘူးလားဗျာအဲအဲ့လိုဝေးနိုင်တဲ့အကျိုးလည်းရတာကိုဥပတမလို့ခေါ်တယ်အဲ့လိုဆိုတော့အရင်ကဟိုဒီဒီလျှောက်လဲပြီးတော့ဘာရလို့မမတန်တာမသိဘူးကိုထင်ရကိုကိုအကြိုက်နဲ့ကိုကောင်းတယ်ထင် အကောင်ဆိုးတယ်ထင်အဆိုးဖြစ်နေတာကတကယ် ခန္ဓာကိုယ်အတွင်းကတည်တည်တည်တဲ့ဒီထွက်လေဝင်လေအာယုံလေးပေါ်မှာကြက်ရောက်ပြီးတော့စိတ်လေးကသိမှတ်နေပြီဆိုရင်တကယ်သိစရာလေးတစ်ခုကိုကိုကပေါ်လာတယ်သိစရာဘာလဲဆိုတာမြင်လာတယ်ပေါ့အဲ့ဒါစက္ခုကရဏီပဲပါလေစက္ခုကရဏီမြင်စရာကိုမြင်တတ်သွားပြီဒီပထမဆုံးအကျိုးကနော်အဲ့လိုမြင်မြင်ရင်ကနေပြီးတော့တဖြည်းဖြည်းအဲ့လိုတရားအထုတ်ဖူးရင်သိပါတယ် ပထမတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်လို့ပဲမှတ်နေတယ်အဲ့တော့ဝင်ထွက်ကိုသိနေတယ်လို့ပဲအလုံးထင်တာပေါ့ဒါပေမဲ့စိတ်ကတကယ်စူးစိုက်ပြီးတော့ကြိလိုက်တဲ့ခါကျတော့ဥစ္စနကဝင်တာနဲ့ထွက်တာကိုကမှတ်ယူမှတ်နေတာသိနေတာမဟုတ်ဘူးဘာလို့လဲဝင်တယ်ထွက်တယ်လို့မှတ်နေတာ အဲတမားတွေအားကောင်းလာကြတော့သိတာဘာသိတာဆိုဝင်လာလေးဝင်လေလေးဝင်လာလေဒီနာသီးပြားကိုလာတိုးတယ်လာထိတယ်ထွက်လေလေထွက်သွားရင်လေဒီနာသီးပြားကိုလာထိတယ်အဲတော့အဲ့ဒီကြတော့မှတ်တာမဟုတ်ဘူးသိလာတယ်ဝင်တိုင်းထိတယ်ထွက်တိုင်းထိတယ်အဲ့တော့ထိချင်နေတယ်အဲ့ဒီထိချင်နေတာကိုတတိမပြတ်ရှိတဲ့အတွက်စိတ်ကလည်းအဲ့ဒီပေါ်မှာစူးစိုက်ကြရောက်နေတဲ့တမာရင်းလည်းရှိတဲ့အတွက် ဝင်ရင်လည်းဝင်တယ်လို့သိတယ်ထွက်ရင်လည်းထွက်တယ်လို့သိတယ်ညာနာကရဏီနော်ခုနမြင်တတ်လာတာကစက္ကုကရဏီမြင်တတ်တတ်တရှိလို့မြင်လာတာကညာနာကရဏီအမှန်တိုင်းပဲဒီခန္ဓာကိုယ်မှာဘာနဲ့ပါရှိလို့ထွက်ထိတာနဲ့သိတာပဲရှိတော့တယ်ပထမဆုံးဝင်တယ်ထွက်တယ်နဲ့သိနေတဲ့ အဆင့်ကစက္ခုကရဏီပဲရှိသေးတယ်เนาะနောက်ထိတာနဲ့သိတာဆိုတဲ့ခါကျတော့ဘာလို့ညာနာကရဏီညာလေးကစပြီအဲ့ဒီအချိန်မှာထိတာနဲ့သိတာပဲလို့အဲ့ဒီပေါ်မှာသိနေတဲ့အချိန်မှာခုနဝင်နေထွက်တယ်ဆိုတဲ့ပညာကပျောက်သွားပြီထိသဘောလေးနဲ့သိသဘောလေးပေါ်လာတယ်အဲ့တော့ပညာပျောက်ပြီးတော့ဝရမနယ်ကိုစကူတာပဲသဘောဆက်ဆက် ပရမတ်ဆိုတဲ့ဟာဖြစ်လာတာနော်အဲ့တော့ဆက်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်တော့အဲထိတယ်ဝင်လေဝင်လို့လည်းထိတယ်ထွက်လေတိုးထွက်ခြင်းကြောင့်လည်းထိတယ်အဲ့ဒီထဲမှာအကြောင်းနဲ့အကျိုးနှစ်ခုပါတယ်ဝင်လေလေးဝင်လာတော့ကြောင့်ထိတယ်ဆိုတာဖြစ်တယ်ထွက်လေလေးထွက်သွားတော့ကြောင့်လည်းထိတယ်ဆိုတာဖြစ်တယ်အဲ့တော့အဲ့ဒီထိတာကဘာလဲ ဘာနဲ့ဘာနဲ့ထိတာလဲဆိုရင်ဝင်လေထွက်လေဆိုတဲ့ဝါရောရုပ်နဲ့ဒီနာသီးပြားအတက်နှခမ်းမှာရှိတဲ့ကာယအကြည်ဓာတ်ဆိုတဲ့ရုပ်နှစ်ခုထိတာထိနေတာကဘာလဲရုပ်နှစ်ခုထိတာအတိတိနေတာကစိတ်လို့ဆိုတဲ့နာနဲ့ထိတာဟုတ်လားအဲ့ဒါဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ထိတယ်ဆိုတာကဘာလဲရုပ်သိတယ်ဆိုတာကနာလို့အဲ့လိုကွဲသွားလိုက်လို့ရှိရဲ့ အတိကနောက်တစ်ဆင့်တိုးသွားတယ်ဘာလဲဆိုတော့ရုပ်နဲ့နာမည်ရှိတယ်ခုနကထိတယ်နဲ့သိတယ်မရှိတော့ဘူးအဲ့ဒါကိုတစ်ဆင့်လွန်သွားတာဘာနဲ့ဘာပြောလို့ရုပ်နဲ့နာမည်ရှိတယ်အဲ့တော့ဒီဝိသုဒ္ဓိဖြစ်စဉ်လေးကို ပြောမယ်ဆိုရင်ခုနဝင်လေထွက်လေလေးပေါ်မှာစပြီးတော့မှတ်တယ်မတည်ကြည်သေးရင်တော့ဘာမှမဖြစ်သေးပါဘူးเนาะ ရှစ်ပါးများလို့အဲ့ဒီပေါ်မှာစိတ်လေးကြာရောက်ပြီးတော့တီးနေပြီဆိုရင်အဲ့ဒီအချိန်မှာခုနပြောတဲ့ကာဆိုတဲ့အတိုင်းနဘေးကကိလေသာအသစ်တွေမဝင်အောင်ကာလိုက်တယ်ကိလေသာအသစ်တွေမဝင်အောင်ကာပေးနိုင်တဲ့အတွက်ကြောင့်တမာရီစွမ်းအားဆိုတာပထမဆုံးစွမ်းအားကိလေသာအသစ်မဝင်အောင်ကာပေးလိုက်တာပဲကာပေးလိုက်တော့အတွက်ကြောင့်ဘာဖြစ်လဲဆိုရင်တော့စိတ်ပေါ်မှာကိလေသာအငြိအကျေးအသစ်တွေမတင်တော့ဘူး အဲ့ဒီအချိန်လေးအတွင်းမှာဖြစ်နေတဲ့စိတ်ကလေးဟာစင်ကြဲနေတယ်။ဘာလို့စင်ကြဲလို့ဆိုကိလေသာအသစ်တွေဝင်းမလာလို့စင်ကြဲနေတယ်။အဲ့ဒါလေးကိုစိတ်တဝိသုဒ္ဓိလို့ခေါ်တယ်။စိတ်တဝိသုဒ္ဓိဆိုတာတို့ရောကတော့တမာတိအားကောင်းလာရင်စိတ်တဝိသုဒ္ဓိဖြစ်တယ်။ဘာလို့ဆိုတော့တမာတိရဲ့စွမ်းအားလို့ပဲပြောပါဆိုဒီအဓိကကတော့တတိကလွတ်လွတ်ပေးတာပါပဲ။ဒါပေမဲ့ तू ကလည်းသူ့ကြည့်တစ်ခုလဲတော့မဟုတ်ဘူး။ ဝိရိယအကူအညီနဲ့ဖြစ်ပြီးတော့တမာတိဆိုတဲ့အခြေအနေအထိဆက်ရောက်လာမှ သူ့အစွမ်းကပြနိုင်တာဆိုတော့တမာတိကကာပေးတာကာပေးလိုက်တဲ့အတွက်ကြောင့်ကိုယ်တဏ္ဍာမှာဘာဝိတ္တုတိဖြစ်လဲစိတ်တဝိတ္တုတိစိတ်တဝိတ္တုတိဆိုတာဘာလဲဆိုရင်ဒီခိုက်မှာစိတ်ကိုညစ်ကြေးစေတဲ့ကိလေသာတွေမရှိဘူးအဲ့ဒီအခိုက်ထဲမှာမရှိဘူးတရင်ကအဖြစ်မရှိရင်လည်းပဲတရင်ကဝိတ္တုတိပဲ ဒီမဲ့အဆင့်ရောက်သွားတဲ့ပုံကိုယ်တွေလိုထာဝရစင်ကြယ်တဲ့ဝိသုဒ္ဓိတော့မဟုတ်ဘူးဒါပေမဲ့ဒီကပဲသွားရတာပဲဘယ်ပင်မဆိုစဆိုင်ရင်အကာအကြီးပဲအနှစ်ကစဆိုင်လို့မရဘူးတော့ဘယ်တရားမဆိုမညံပူညာအစအားထုတ်လို့မရဘူးဒီသတိပဋ္ဌာန်အစဉ်တိုင်းအခြေခံကအားထုတ်ရတာပဲเนาะစိတ်တဝိသုဒ္ဓိဖြစ်တယ်ပါတယ်ဝင်လေထွက်လေလေးပေါ်မှာပဲစိတ်ကကြာရောက်နေလို့အဲ့ဒါကိုတဆင်းကြည့်လိုက်ရင်အဲ့ဒီ ဝင်လေထွက်လေဝင်လေထွက်လေတွေကြောင့်ထိတဲ့သဘောနဲ့သိတဲ့သဘောဆိုတဲ့အဆင့်ရောက်ပြီဆိုရင်အဲထိနေတာကဘာလဲရုပ်သိနေတာကနာမဲလို့အဲ့လိုကြွဲရင်ပေါ့စာထဲမှာအဲ့ဒါနာမရူပပရိစေဒညာခေါ်ပါတယ်နော်ဟောဆိုရေးရေးသွားပြီနာမရူပပရိစေဒညာဆိုတာနာနဲ့ရုပ်ခွဲညာသိတယ်အဲ့လိုတကယ်သိရင် ဒီတဏ္ဍာမှာအတ္တအသက်လက်ပြဝิญဉ်ကောင်လို့ပြောစရာလဲမရှိတော့ဘူးငါသူတစ်ပါးအကြောင်းမိမပြောစရာလဲမရှိတော့ဘူးဘာပဲရှိတော့ရုပ်နဲ့နာမည်ရှိတာပဲလို့အသိရှင်းသွားပြီဆိုရင်ဒိဋ္ဌိဝိသုဒ္ဓိခေါ်တယ်အယူအမြင်ရှင်းတာအဲ့တော့အယူအမြင်ရှင်းတာငါဗုဒ္ဓဘာသာပဲလို့ယူနေုံနဲ့ဒိဋ္ဌိဝိသုဒ္ဓိမဟုတ်သေးဘူးနော် ဒိဋ္ဌိဝိသုဒ္ဓိကဘာလဲငါသူတစ်ပါးလို့ပြောစရာမရှိဘူးအတ္တအသက်လက်ပြဝိညာဉ်ကောင်လို့ပြောစရာမရှိဘူးဘာနဲ့ပါလဲရှိတော့ယုံနဲ့နာမဲရှိတယ်လို့အဲ့လိုသိရင်ညာအဖြစ်ပါလဲနာမရူပပရိစေဒဉာဏ်ဒိဋ္ဌိအဖြစ်အဲပါတယ်အဲဝိသုဒ္ဓိအဖြစ်ဒိဋ္ဌိဝိသုဒ္ဓိအဲ့ဒါအယူစင်ကြယ်တယ်အယူတော့စင်ကြယ်သားပြီးယုံနဲ့နာတော့ရှိပြီဒါဒီနေ့ ဦးဇင်းတို့တက်ရဲ့သာနာတော်တက်ရဲ့မှာဗုဒ္ဓဘာသာဖြစ်တဲ့ပုံကိုယ်တွေအတွက်ပြဿနာမရှိပေမဲ့တက်နုဖျားပွင့်ခါသာခက်ကအခြေအနေမှာဆိုရင်ဒီထိလည်းပြဿနာကရှိတယ်။ဘာလို့လဲဆိုတော့သူတို့ကလွှမ်းမိုးနေတာကအရာရာကိုမြမာကြီးကပန်စင်းတာပါဆိုတော့ဟုတ်ပြီဒီညာနဲ့ရွှေ့လို့ရုပ်နဲ့နာနဲ့ပဲရှိတယ်ဆိုတော့သိပြီအဲ့ဒီရုပ်နဲ့နာကတော့ဘယ်လိုဖြစ်တာလဲတို့အစင်လာခံယူထားသလို ရွှန်ဟာကြီးကပဲဖန်ဆင်းလေသလားဆိုတာခုနတမသင်္ကပ္ပကအဲ့ဒီအဖြေရှင်းရှင်းရှင်းသွားအောင်ကြားတာကြံနေဆင်ခြင်နေပေါ့ဆင်ခြင်လိုက်တဲ့အခါအနိကဆုံးကြည့်မယ်ဆိုရင်ဝင်လေလေးကြောင့်ထိတာလေအဲ့ဒီထိတဲ့ရုပ်ကလေးကလည်းဘာကြောင့်ဖြစ်တာလဲဆိုဝင်လေဆိုတဲ့အကြောင်းရှိလို့ဖြစ်တာပဲထွက်လေဆိုတဲ့အကြောင်းရှိလို့ဖြစ်တာပဲအဲ့တော့ထိဆိုတဲ့ရုပ်သဘောလေးကလည်းဘယ်သူဖန်ဆင်းလို့မှဖြစ်တာမဟုတ်ဘူး ဝင်လေထွက်လေဆိုတဲ့အကြောင်းကြောင့်ဖြစ်တာဒါအနည်းဆုံးအကြောင်းဥစ္စာတို့သိတာတဲ့အကြောင်းကြံတဲ့ကံစိတ်ဥဒုအာရဆိုပြီးတော့အကြောင်းတွေအများကြီးရှိရပါဘူးဥစ္စာကတော့ဝါယောဓာတ်လေလေးနဲ့လေလေးပါပဲเนาะအဲ့ဒီထဲမှာတက်ကြီးလေးပါဆိုတော့ဥတုလည်းပါပါလိမ့်မယ်အပူတဲ့အေးတဲ့ဆိုတဲ့သဘောဘာပဲပြောပြောအဲ့ဒါတွေထိမလိုက်ပါနဲ့ဒါသိညိုတီကိုခွဲနေတာမဟုတ်ဘူးထိတယ်ဆိုတဲ့ရုပ်လေးဟာဘယ်သူဖန်ဆင်းလို့ဖြစ်တာလဲဆိုရင် ဝင်လေထွက်လေဆိုတဲ့အကြောင်းရှိလို့ဖြစ်တာဒါပဲအဲထွက်လေထိသွားရင်လည်းပါလေဝင်လေထွက်လေဆိုတဲ့အကြောင်းရှိလို့ထိတာအဲ့တော့သိတယ်ဆိုတဲ့နာငါရောပါလေဆိုတော့အဲ့တော့ထိတယ်ဆိုတဲ့သိစရာလေးရှိလို့သိတယ်ဆိုတဲ့နာငါဖြစ်တာသိစရာမပေါ်ရင်အဲ့ဒီသိတယ်ဆိုတဲ့နာလည်း မရှိဘူးသိစရာအာယုံမပေါ်ဘဲနဲ့လိုက်သိနေဆိုတာမရှိဘူးအဲ့တော့သိတယ်ဆိုတာလည်းဘာကြောင့်သိတာလဲဆိုရင်အဲသိစရာဖြစ်တဲ့ထိချင်းဆိုတဲ့အာရှိလို့သိဆိုတဲ့နာလည်းဖြစ်တာဆိုတော့အဲ့နာကလည်းပဲဘသူဖန်ဆင်းတာလဲဆိုရင်ဘသူဖန်ဆင်းတာလဲလို့မှတန်တရားဖြစ်စရာမရှိဘူးဘာကြောင့်ဖြစ်တာလဲသူ့အကြောင်းရှိလို့ပြူကျိုးဖြစ်တာပဲအဲ့ဒါလေးကိုပရိစ္ဆာသုံးပါသိလို့ခေါ်တာ ပရိစ္ဆာသုံးပါးသိဆိုတာအိမတမိန်တတိဤဝင်လေထွက်လေဟူသောအကြောင်းတရားရှိသောဣဒံဟောတိဤထိဆိုတဲ့သဘောလေးဒီဖြစ်နော်ဒီနေ့မှာအိမတမိန်တတိဤထိဆိုတဲ့သဘောလေးရှိရင်ကြောင့်ဣဒံဟောတိဤသိဆိုတဲ့နာမ်လေးကလည်းဖြစ်တာပဲအိမတမိန်အတ္တိဤဝင်လေထွက်လေဆိုတဲ့အကြောင်းမရှိဘူးဆိုရင်ဣဒံနာဟောတိအဲ့ဒီထိဆိုတဲ့သဘောလည်း မရှိဘူးနော်ဣမတမိအတ္တိဤထိဆိုတဲ့သဘောမရှိရင်ဣဒ္ဓနာဟောတိဤသိဆိုတဲ့သဘောလည်းမရှိဘူးအဲ့လိုသိတာဟာပရိစ္ဆသုံးပါတိပဲပါဇက်ကမူလနာပြရှင်းရ12ပါးတွေရနေလို့ပရိစ္ဆသုံးပါသိတာမဟုတ်ဘူးဘယ်ကလုံးမတော့ဒီအကြောင်းရှိလို့ဒီအကျိုးလေးဖြစ်တဲ့ကောလို့အဲ့လိုသိသွားရင်ပရိစ္ဆသုံးပါသိခေါ်တယ်အဲ့တော့အဲ့ဒီပရိစ္ဆသုံးပါသိပြီးမှဝိပဿနာရှုလို့ရတယ်လို့မောဟဆရာတော်ကြီးဟောတယ်ဘာဖြစ်လို့လဲ အဲဒီနေ့သက်ရင်ဗုဒ္ဓဘာသာတွေမှာပြဿနာမရှိဘူးပဲဟိုခက်ကသက်နှုတ်ပေါ့နော်ဘုရားပွင့်ခါစားဗုဒ္ဓဘာသာတွေကအဲ့ဒီဒီအကြောင်းရှိလို့သာဒီအကျိုးဖြစ်တာကိုဆိုတဲ့အသိမရှိရင်တို့တော့မဘာခိုင်းရဆိုတော့အဲ့ဒီအတ္တဒိဋ္ဌိခိုင်းတယ်အဲ့တော့အတ္တဒိဋ္ဌိဆိုတော့အတ္တဆိုတဲ့စကားလုံးကအဲ့ဒီခက်ကယူပါတယ်ကျွတ်တို့ခက်မှာမယူလို့အတ္တကပြောုံပဲဖြစ်လို့အတ္တဆိုတော့သူကဘာပြောတာလဲဆိုတော့သူကအတ္တမှာ အင်္ဂါဂုံအင်္ဂါ6ပါးရှိတဲ့နှိစ္စမြဲတယ်ဒုဝဓာတ်ချက်တစ်ချောင်းနဲ့တူတယ်ဒုဝခိုင်းတယ်တတ္တနာတဆက်သေးဖြစ်တယ်တဲ့တဆက်သေးဖြစ်တယ်ဆိုတာကိုသူတို့ဖွင့်ပုံကဒီခန္ဓာကိုယ်အဟောင်းကြီးကနေလို့မဖြစ်တော့ဘူးစွန့်တော့မယ်ဆိုရင်နောက်ခန္ဓာအသစ်ယူဖို့ရပုစ္ဆတကောင်လိုပဲတဲ့နောက်ဖြစ်မဲ့ခန္ဓာကိုရှေ့ရ ခြေချမိမှာနောက်ကဒီခန္ဓာကိုယ်ဟောင်းကြီးကိုစွန့်လိုက်တာဖြစ်လို့ခန္ဓာကတာပြောင်းသွားတယ်ဒီအတ္တလေးကမပြောင်းဘူးတစ်ဆက်တည်းလို့အဲ့လိုယူတာနိစ္စဒုဝတတ္တတပြီးရင်အဝိနာတိ तू ကဘယ်တော့မှမပြည့်စည်ဘူး तू နေတဲ့အိမ်ကြီးတစ်ဖွဲဖြစ်တဲ့ဒီခန္ဓာကိုယ်ကြီးကတာပြတ်မယ်အတ္တမပြတ်ဘူးလေပြီးတော့အဝိနာတိတပ်ပပြာပြီးတဲ့တကူလုံးမှာပြတ်နှံ့ပြီးတော့တင်းနေတယ် तू က အဲ့ကြောင့်ဘယ်နှထိလိုက်ထိလိုက်သိရင်သာသူတို့ကဥစဉ်တော့ခုဗုဒ္ဓဘာသာတွေဆိုခန်းလက်နဲ့ထိုးထိလိုက်လို့သိတယ်ဆိုရင်ကာယအကြည်ဓာတ်ရှိလို့အပြင်ကဖုတ်တပါရဆိုတဲ့ထိတဲ့အာယုံနှစ်ခုရှိလို့အတွင်းကစိတ်ကလည်းနှလုံးသွင်းနေလို့ထိတယ်လို့သိတာလို့သူတို့ပြောတယ်သူတို့မဟုတ်ဘူးအတ္တရှိလို့သိတာမျက်စိဟာအစစ်မြင်လဲသစီရအန်တိုင်းပဲသူကမျက်စိထဲမှာအဲ့ဒီမြင်တတ်တဲ့အတ္တလေးရှိလို့ မြင်တာပဲအဲ့လိုယူတာအဲ့လိုယူစာရေးရှိနေတာဆိုတော့ဒီယုတ်ဒီနာကိုမြဲတဲ့ခိုင်တယ်လို့ပဲသူတို့ကခိုင်ရနေမှာအခုပရိစ္ဆသုံးပတ်အတိကိုသိလိုက်တော့မှအဲ့ဒီအတ္တကြီးဆိုတာရှိကိုမရှိဘူးဒီအကြောင်းရှိလို့ဒီအကျိုးရှိတာဆိုတော့အကြောင်းအရစာဖြစ်တယ်အကြောင်းကလည်းအမြဲတည်နာမဟုတ်ဘူးဖြစ်ပြီးရင်ပြတ်သွားတယ်ဆိုရင်ဒီထိတဲ့သဘောလေးကလည်းဖြစ်ပြီးရင်ပြတ်မှာပဲသိတဲ့သဘောလေးကလည်း ဖြစ်ပြီးရင်ပြတ်မှာပဲလို့အဲ့လိုဖြစ်ပြဆိုတဲ့ဝိပဿနာကိုရဲရဲရှုရရဲရဲလည်းရှုရဲတယ်မှန်မှန်ကန်ကန်လည်းသိနိုင်တယ်ဘာလို့သိရတော့ဆိုရင်ဒီအကြောင်းရှိလို့သာဒီအကျိုးဖြစ်တာဆိုတဲ့ပြိဿသုံးပတ်အသိရှိလို့အဲ့ဒီပြိဿသုံးပတ်အသိကအခုနာမြမာကြီးဖန်ဆင်းတယ်သို့မဟုတ်အကြောင်းမဲ့သူဖြစ်ခြင်းလို့ဖြစ်တယ်ဆိုတဲ့တန်တရားတွေကိုအကုန်လုံးကင်းစင်သွားစီတယ်နော် အဲကြောင့်ပရိစ္ဆသုံးပါးသိသိလို့ရှိရင်ကင်္ခာဝိတရဏဝိတ္တုတိလို့ခေါ်တယ်ကင်္ခာဆိုတာယုံမတန်တရားတွေကိုနော်ဝိတရဏဆိုတာလွန်သွားတယ်ယုံမတန်တရားတွေကိုလွန်မြောက်တဲ့အတွက်စိတ်ကပိုးပြီးတော့ကြည်လင်သွားတာပေါ့အဲဒါကြောင့်ဝိတ္တုတိလို့ခေါ်တယ်ကင်္ခာဝိတရဏဝိတ္တုတိပေါ့နော်အဲလိုကြည့်လိုက်တဲ့အခါအကြောင်းကြောင့်အကျိုးဖြစ်ပြီဆိုရင်အသိဉာဏ်ကအဘိညာရဆိုတာအဲ့ဒါပြောတာနော် တဖြည်းဖြည်းတဖြည်းဖြည်းထုတဲ့ထုတဲ့ဉာဏ်နဲ့သိလိုက် ပထမဝင်တယ်ထွက်တယ်ဆိုတဲ့မှတ်သိလေးအစဉ်ကနေပြီးတော့နောက်ဆုံးထိတယ်သိတယ်ဆိုတဲ့အထိနည်းနည်းပို့ပြီးတော့နည်းနည်းနည်းနည်းသိလာတယ်အဲ့တော့အရင်သိတယ်နောက်သိကထုလာတယ်နော်ပြီးရင်ဝင်တယ်ထွက်တယ်ကနေပြီးတော့ပါတော့ထိတယ်နဲ့သိတယ်အပို့ထုလာပြီနော်ထိပြီးတော့သိတယ်ပြီးရင်ထိနေတာကပါတော့ရုပ်ပဲသိနေတာကနာမ်ပဲဆိုရင်အဲ့ဒါပရမတ္ထနယ်တွေကိုကောင်းကောင်းကုသွားပြီ ပြည့်ညတ်တွေလွန်သွားပြီသူ့မှာဘာပဲဘာပဲရှိတော့လို့ယုံနဲ့နာမည်ရှိတော့ဒါတကယ်အားထုတ်ပြီးတော့ဒီမှာဒီသဘောတရားတွေမှတ်ထားတာနဲ့တော့မဆိုင်ဘူးကိုယ့်ကိုအားထုတ်တော့အဲ့တော့နောက်တစ်ဆင့်တည်းတော့အဲ့ဒီယုံနာငါကောဘယ်သူဖန်ဆင်းလို့ဖြစ်တာလဲတို့ကြားဘူးမှတ်သားဘူးလို့တို့မိဘဘိုးဘွားယုံကြည်လာတယ်လို့မြမကြီးတကိုးရှင်တွေကပဲဖန်ဆင်းလို့ဖြစ်တာလားသို့မဟုတ်အဲ့ဒီဝါဒကိုကလန်ကလန်ကလန်တိုက်တဲ့ဝါဒတွေကလည်းရှိသေးတယ် အဲဖះလက်ထက်ကလည်းရှိတယ်မဟုတ်ဘူးကွာ तू ထင်တယ်လို့ तू ဖြစ်ရှင်လို့ဖြစ်နေတာဘာနဲ့မှမဆိုင်ဘူးဆိုတော့အယူတွေပေါ့အာယတုကဒိဋ္ဌိခေါ်တယ်အကြောင်းမရှိဘူးအဲအဲ့လိုကများ ဖြစ်လေသလားလို့အဲ့တန်တရားတွေအကုန်လုံးရှင်းသွားတယ်ဘာလို့လဲဒီဝင်လေထွက်လေလေးကြောင့်ထိတယ်ထိခြင်းသဘောလေးထိတယ်ဆိုတဲ့ရုပ်ဖြစ်တယ်အဲ့ဒီထိဆိုတဲ့ရုပ်လေးပေါ်လာလို့သိဆိုတဲ့နာမ်ကလည်းဖြစ်တာ အဲ့တော့ရုပ်ဒီ၎င်းနာမ်ဒီ၎င်းအကြောင်းကြောင့်အကျိုးဖြစ်တယ်လို့အဲ့လိုအထိညာနာကရဏီအတိညာအစဉ်စဉ်တဖြည်းဖြည်းနဲ့လာတာပဲညာရဲ့ပရိယေပဲဆိုရင်သိပုံအစဉ်ချင်းကမတူဘူးเนาะအဲ့တော့ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဆိုတဲ့ပရိစ္ဆသုံးပါးသိပြီဆိုရင်တော့ဝိပဿနာအသိကလည်းရပါတယ်ပါတယ်အကြောင်းရှိလို့ဖြစ်တယ်အကြောင်းချုပ်သွားရင်သူကလည်းပြတ်သွားမယ်အဲ့ဒီကြမ်းမှာအဖြစ်နဲ့ အပြက်လို့သိတာအဲအဲ့ဒီကြရင်တော့သူကအဘိညာယတကယ်ထူသောဉာဏ်ဖြင့်သိတာအဘိညာယမှာအဘိကလည်းထူသောလို့အတိပ္ပယပါတယ်အဲ့ဒါကိုဒီနေ့အများနာလဲတာကျတော့ဝိပဿနာလို့တော့သုံးပါတယ်ဝိဆိုတာထူသောဉာဏ်ဖြင့်ပဿနာဆိုတာမြင်တာပဲအဘိညာယနဲ့ဝိပဿနာကအတူတူပဲအဲ့လိုကြည့်မယ်ဆိုရင်အဘိညာယဆိုတာဝိပဿနာဉာဏ်ဖြင့်သိလာတာဘယ်အစမလဲဆိုရင်အဖြစ်နဲ့ အပြက်ကိုသိတဲ့ရှင်ကစမယ်ပေါ့နော်အဲ့ဒီမရောက်ပြီပရိစ္ဆေသုံးပါတိအထိတော့စကုကရဏီညာနာကရဏီရဲ့နယ်ပယ်လို့ပြောလို့ရပါတယ်ဒါကိုယ့်အကိုတတ်မှတ်ထားရပါပဲဒါဟုတ်တယ်မဟုတ်ဘူးညင်းစရာမလိုပါဘူးကိုတရားအထွက်သွားရင်ဒီတိုင်းပဲပေါ်လာမှာပဲဒီတိုင်းပေါ်နေရင်ဒါလမ်းမှန်းနေပြီလို့ပဲတတ်မှတ်အောင်ပဲเนาะအဲ့တော့တဆင့်တက်ရတော့ဘာရောက်သွားလဲဥပဒနာညာပေါ့နော်ဥပဒနာညာ ပထမဆုံးတော့ဖြစ်တယ်ပြက်တယ်အဖြစ်နဲ့အပြက်ပဲမြင်တဲ့အချိန်မှာရုပ်လို့လည်းမသိတော့ဘူးနာမ်လို့လည်းမသိတော့ဘူးဆိုတော့မသိတော့ဘူးဆိုတာအာယုံကအဲ့ဒီပေါ်မှာမကြတော့ဘူးရုပ်ပေါ်မှာလည်းမကြရောက်ဘူးနာမ်ပေါ်မှာလည်းမကြရောက်တော့ဘူးရုပ်လေးဖြစ်ဖြစ်လာတယ်ပြီးရင်ပြက်သွားတယ်နာမ်လေးကလည်းဖြစ်ဖြစ်လာတယ်ပြက်သွားတယ်ဆိုတော့ကိုယ့်အသိဉာဏ်ကဘယ်ရောက်နေလို့ဆိုအဖြစ်နဲ့အပြက်ပဲရောက်နေအဲ့ပေါ်ရောက်လာပြီဆိုလို့ရှိရင်တော့တမာဒိဋ္ဌိကဝိပဿနာတမာဒိဋ္ဌိအဆင့်ကူးလာပြီ ပြတော့ပညာနယ်တဲ့ကုလာပြီပေါ့အဲမဲ့တော်တော်များများကသမထနဲ့ဝိပဿနာဘယ်လိုခွဲလဲလို့သူတို့ပြောတယ်နော်စိတ်လေးအာယဘောမှာတီးနေတဲ့အဆင့်တီးသမထတက်တက်ပဲရှိတယ်နော်ထိသဘောလေးနဲ့သိသဘောလေးလို့သဘောလေးလို့သိလာတဲ့အချိန်မှာပရမထနယ်တဲ့နည်းနည်းစကူပြီနောက်တော့ပါတော့ထိတာကယုတ်သိတာကနာလို့ယုတ်နဲ့နာလို့သိလာရင်စင်တော့ ပရမတ္ထနယ်တဲ့ရောက်ပြီပရမတ္ထအတိဘက်ကိုကုလာပြီဒါပေမဲ့ဝိပဿနာမဖြစ်သေးဘူးစိတ်လေးအဲ့ပုံမှာတည်ကြည်ယုံမရှိသေးဘူးဝိပဿနာမဖြစ်ခင်အတိတမာတိနယ်ပဲအဲတမာတိနယ်ကဘယ်အတိချက်မဆိုရင်တော့ကင်္ကာဝိရဏဝိသုဒ္ဓိလောက်နေအတိအခုဉာဏ်စဉ်တွေရဲ့သဘောအရဆိုရင်တမာတိနယ်လို့ဖြစ်မှာပါအမှန်ကတော့စိတ်လေးတည်ကြည်ယုံအဆင့်အထိပဲတမာတိနယ်ပါထိသဘောလေးနဲ့တိသဘောဆိုတာကစပြီးတော့ ကင်္ကာဝုဒ္ဒနာဝုတ္တရိရောရဲ့အဲတမာတိနဲ့ပညာနှစ်ခုတွဲပြီးတော့ဥဆောင်တယ်အဲ့ဒါဘသူကဆရာကြီးမဟုတ်လို့ပြောလို့မရသေးဘူးအခုဖြစ်ပြီးရင်ပြတ်တဲ့သဘောပဲလို့ဆိုတဲ့အဘိညာရပေါ့ဝိပဿနာဉာဏ်ဖြင့်သိလာပြီဆိုရင်တော့အဲ့ရရင်တော့ပညာတကယ်ဥဆောင်ပြီးတော့တမာတိက နောက်လိုက်ရောက်သွားပြီအဲ့ဒါဆိုရင်တော့ဝိပဿနာစစ်စစ်ကအဲ့ဒီကစဖြစ်တယ်နော်နမရူပပရိစေတာတို့ ကင်္ခာဝိတရဏဝိတ္တုဒ္ဓိတို့ဆိုတဲ့အဆင့်ကတော့တမာတိနဲ့ဝိပဿနာနဲ့ပူပေါင်းလုပ်ဆောင်နေတဲ့အချိန်ပဲဘသူကဆရာကြီးလို့ပြောလို့မရသေးဘူးအဲဒီကုဖြစ်ပြီးတော့ပြတ်တယ်ဆိုတော့ဝိပဿနာဉာဏ်ဖြစ်ပြီဆိုရင်တော့ဘသူကဆရာကြီးဖြစ်သွားတော့ပညာမဲ့ခင်သုံးခုနှစ်ခုပါဆရာကြီးဖြစ်သွားပြီတမန်သင်္ကပ္ပလည်းအဲ့ဒီပေါ်မှာပဲကြံစည်နေပါလဲဖြစ်ပြီးရင်ဘယ်လိုသဘောရှိလဲဖြစ်ပြီးရင် ပြက်တာပဲဖြစ်ပြီးရင်ပြက်တာပဲလို့သိသွားတာကပညာပဲအဲ့တော့တမာသင်္ကပ္ပနဲ့တမာဒိဋ္ဌိကခွဲလို့မရဘူးမကြမ်းမဲနဲ့သိကိုမသိနိုင်ဘူးဒါနော်အဲ့ဒီနှစ်ခုဥဆောင်သွားပြီဆိုရင်ဘယ်ရောက်သွားသလဲအဘိညာယအစဉ်ရောက်သွားတယ်နော်ဒါကြိုပြောတာနောက်မှလည်းပဲသစ္စာလေးပါးကြတော့မေဃသစ္စာကိုပြောပါဦးမယ်နော်အခုတော့ကြိုပြီးတော့အဲ့လိုဖြစ်တာဒါကြောင့်ဒီ ဓမ္မစကြာကိုဘလောက်အသေးစိတ်သင်သင်ဒါမှမဟုတ်အဘိဓမ္မာတွေကိုဘလောက်ပဲတတ်ထတာဝိသုဒ္ဓိမတ်တို့ဘာလို့အထိကြည်ကျင်ကြည့်အဲ့ဓာတွေအကုန်လုံးဟာကိုယ်ပိုင်အသိမဟုတ်ဘူးအမှတ်တွေပဲရှိတယ်အဲတော့အဘိဓမ္မာစကားနဲ့ပြောမှဆိုအဲ့ဓာတွေဟာတင်ညာသီးတွေပဲရှိတယ်နော်တင်ညာသီးဆိုတာမှတ်မိနေတာပဲအသိလို့ပြောလို့ကိုမရသေးဘူးအမှတ်တွေပဲအခုကိုယ်တိုင်အထုတ်ကြည့်လို့တဖြည်းဖြည်းနဲ့ဝင်နေထွက်တယ်ဆိုတာကစပြီးတော့ နောက်ပါတော့ထိတယ်သဘောသိတဲ့သဘောနောက်တစ်ဆင့်ထိတာကယုတ်သိတာကနာနောက်တစ်ဆင့်ကထိတဲ့ယုတ်လည်းအကြောင်းရှိလို့ဖြစ်တဲ့အကျိုးပဲအကြောင်းနဲ့အကျိုးပဲသိတဲ့နာကလည်းအကြောင်းနဲ့အကျိုးပဲအကြောင်းနဲ့အကျိုးကြောင့်ပဲဖြစ်တယ်ဆိုရင်ဒါဘာဖြစ်သွားလဲပရိစ္ဆသုံးပါးသိခေါ်တယ်ဘာဖြစ်တော့ဗုဒ္ဓဘာနာတော်ရဲ့အတိအနှစ်ချုပ်ကိုပြောမယ်ဆိုရင်အဲ့ဒါပဲ အဲ့ဒါပဲဆိုတာပါတော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့သိဖို့ပဲဒီမြတ်စွာဘုရား ပထမဝါဆိုပြီးတော့အသေးသေးဝါတွင်းမှာစုပြီးတဲ့တပိ6ကျိတ်တို့နော်တာနာပြုလွတ်ကြတဲ့အခါမှာပိဿဝကိငါးဦးတွေကအငယ်ဆုံးရှင်အသစီက ရာဇကျိုးကိုတာဝန်ကြတာ ရာဇကျိုးနယ်ကိုတာဝန်ကြအဲ့ရာဇကျိုးနယ်ကအဲ့ခေတ်ကစီကားတယ်စီးပွားရေးလည်းဖွံ့ဖြိုးတယ် စီးပွားရေးဖွံ့ဖြိုးတဲ့နေရာမှာဘာသာရေးကလည်းရှုပ်တယ်အဲ့ဒီမှာဘာသာရေးလောက်ွက်ကောင်းတယ်လို့ပြောမှာပေါ့နော်စီးပွားရေးစကြက်ကောင်းတဲ့နေရာမှာဘာသာရေးကလည်းစကြက်ကောင်းတယ်အဲ့ဒီမှာဂိုင်းဆရာကြီးတွေအကုန်လုံးရှိတယ်အဲ့ဒီမှာသင်းစေးဆရာကြီးရဲ့တပည့်ဖြစ်နေတဲ့နောင်သာနာမှာလက်လက်ရရန်လက်ဝဲရန်လို့ဖြစ်မဲ့တည်းကလက်ရရန်နေရာသလုံးအဲ့ဒီသင်းစေးဆရာကြီးရဲ့တပည့်ပဲအဲ့ဒါလက်ရရန်ဥပဒေတာကတို့ဆရာကြီးကတော့ရောင်ဝါးဝါးကြီးဘာမှအလုပ်မဖြစ်ဘူး တို့ရှာနေတဲ့မသေးရတရားနဲ့သူပြောနာနေတော့တခြားစီပဲအရှာထွက်မယ်ဆိုပြီးတော့သူတငယ်ချင်းရှင်မဂလန်အလောင်းကကောလိတာတဲ့အဲမင်းလည်းလမ်းကြောင်းနဲ့ထွက်ရှာငါလည်းလမ်းကြောင်းနဲ့ထွက်ချင်တယ်တို့အစစ်မှန်သိရင်ချက်ချင်းပြန်ပြောကြအဲ့လိုပြီးတော့ရှင်အတ္တစီကရသယုံရဲထွက်လာတာအဲ့ဒီချိန်မှာအဲ့ဒီရှင်အတ္တစီရတယ်လေခုဥပတိတ်တလက်ရှင်သာရိပုတ္တရာလားဥပတိတ်တရာသယုံဘက်ကိုထွက်လာတာ အဲ့ဒီအချိန်မှာရှင်အသက်စီကလည်းရာဇကြိုမျိုးတဲ့ကိုဆွမ်းခံကြွလာတာအဲ့ဒါညံ့ညံ့ထက်မြက်တဲ့ပုံကိုယ်တွေရှိရတကယ်ကိုဟိုတရားအစ်စ်ကိုရှားနေတဲ့ပုံကိုယ်တွေကရဟန္တာဖြစ်ကြောင်းမိုးကြိုးကျိန်ဖို့မလိုဘူးဒါနဲ့သတိထားအောင်ကျွတ်တော်ဘာကြီးမှာမိုးကြိုးပစ္စည်းရဟန္တာကြတားပေါ်တာပဲအဲ့ဒါမိုးကြိုးကျိန်ရင်လူတိုင်းကယုံတာပဲအဲ့တော့ရှင်အသက်စီကိုရှင်ဥပဒိတာမြင်လိုက်တဲ့အခါရှင်အသက်စီကမိုးကြိုးလည်းမကျိန်ဘူးဘာစကားမှမပြောဘူးဒါပေမဲ့ဥပဒိတာဟာ ဒီပုဂ္ဂိုလ်ရဲ့အိန္ဒြေကိုကြည့်လိုက်လို့ရှိရင်မျက်နှာလည်းအမှန်တန်ကြည်လင့်တယ်သွားတာလာတာအိန္ဒြေတွေအကုန်လုံးကြည်လင့်တယ်အိန္ဒြေရတယ်ခေါ်တာပေါ့နော်ဘာဘာလို့အိန္ဒြေရတယ်ဆိုအထဲမှာဆိုတော့ဘေးမှာတက်ဖူတဲ့ပုဂ္ဂိုလ်တွေတော့ရှိလိမ့်မယ်တရာဝရိယသတိတမာတိပညာဆိုတဲ့ဒီနာအိန္ဒြေမြည်တဲ့တရားတွေလွှမ်းမိုးနေပြီဆိုရင်ဒီပုဂ္ဂိုလ်ဟာအပြင်ရုပ်အိန္ဒြေတွေလည်းအလိုလိုတည်ငြိမ်လာတာအဲ ကိုယ်စိတ်ကိုအစိုးရပြီဆိုရင်ကိုယ်ရုပ်ကိုလည်းအစိုးရပါအဲ့တော့အစိုးရနေတဲ့ပုဂ္ဂိုလ်ကြည့်လိုက်တာလေငါငါရှားနေတဲ့မသေးရတရားဒီပုဂ္ဂိုလ်ရှိမှာရှိတယ်သူကသူဆုံးပြလိုက်တာဟိုကဘာတစ်ခုမှမပြောအဲ့တော့သူဆုံးကတော့ဆိုတော့ငါအနှောက်အယှက်ဖြစ်လိမ့်မယ်ဆိုတော့ရှင်ရသဆုံးကနဲ့တော့ကိုဥပဒေသာလိုက်သွားတယ်အတော်လိုက်သိပါတယ်ဒီပုဂ္ဂိုလ်ရဲ့ခက်ညံ့ညံ့ပဲဟောလိမ့်မလို့ဖះပြီးရင်အတော်ဆုံးလို့ပြောရမယ်လက်ရရကြီးဖြစ်မယ်အဲဆုံးကထွက်သွားပြီးတော့ဆုံးကရင်ကိစ္စပြီးမှ စွန့်စားခြင်းကိစ္စပြီးမှအရှင်ဘုရားဘသူ့ကိုဆရာတင်ပြီးတော့ရမ်းပြုတယ်အရှင်ဘုရားရဲ့ဆရာကဘယ်လိုဝါဒမျိုးဟောတယ်လဲအဲ့လိုမျိုးတွေကရှင်သစ္စည်းကလည်းတော်တော်ရိုးပါတယ်ရဟန္တာပဲအဲ့ဒီကဲလို့မရှိပါဘူးပါလေခြေတော်တွေမြောက်ပြတာလက်မြောက်ပြတာတော့ရေပေါ်ပက်လက်လှန်တာတွေဘာမှမရှိဘူးငါတဝါပဲရှိနေတာတဲ့ရမ်းပြတာအဲ့တော့ငါများများစားစားတော့ဘာမှမသိဘူးဟိုကလည်းရှင်ဥပဒေသာအဲ့ဒီလက်ရရန် ဥပဋိတပရဘက်ကလည်းသူကဖះပြညာအထက်ဆုံးဖြစ်မဲ့ပုဂ္ဂိုလ်ပဲသူအရှိပြစကားတွေသိများရင်လို့ဘာတော့ကြမှာလဲတဲ့သိစရာလေးပဲပြောပါတယ်အနှစ်ချုပ်ပဲလိုချင်တယ်ပေါ့ဆိုတော့အဲတို့ဆရာယေဓမဟေတုပပဝါတေတံဟေတုတတ္ထာကတောအာဟတေနိစယောနိရောဓောဧဝံဝါဒီမဟာသမနောမဟာသမနလို့ပဲခေါ်တယ်ဘုရားကိုနော် တမနာအားလုံးတို့ရဲ့အဲ့ဒီမှာမဟာဆိုတာအမြတ်ဆုံးပေါ့။ဘာရေဓမ္မဟိတုပဘောအခုတွေ့တွေ့နေရတဲ့ဘယ်သင်္ခါရတရားမှန်သမျှအကြောင်းကြောင့်ဖြစ်တာပဲ။တေသာဟိတုတ္တရာကတော့အဲ့ဒီတရားတွေဘာကြောင့်ဖြစ်တယ်ဆိုတော့သူတို့ဖြစ်ခြင်းရဲ့အကြောင်းကိုလည်းဟောတယ်။တေသင်္ဆရောနိရောဓအဲ့ဒီတရားတွေချုပ်သွားခြင်းအကြောင်းကိုလည်းဟောတယ်လို့ပေါ့နော်။သူတို့ကတော့အကြောင်းရှိလို့ အကျိုးဖြစ်တယ်လို့ဟောတာပါပဲဟောတာပဲဒါအဲ့ဒါဆိုရပြီအဲ့ဒါဆင်ញင်လိုက်တာနဲ့ရှင်ဥပအဲ့ဒီရှင်သာရိပုတ္တရာလောဥပဒေတာပြိပတ်ကအဲ့ဒီတရားရှစ်ထက်ဝက်နားထောင်ပြီးတဲ့အချိန်မှာသူသောတာပန်ဖြစ်သွားပြီသောတာပန်ဖြစ်သွားပြီဆိုတာအခိုင်အမာဆုံးဖြတ်ချက်ချနိုင်သွားတာသူစက္ကုကရဏီမျက်လုံးနဲ့ပွင့်သွားပြီညာနာကရဏီအသိဉာဏ်လည်းရသွားပြီအဲ့ဒီအချိန်မှာဥပဒမ သူ့စိတ်ထဲမှာလည်းပဲကိလေသာတွေတစ်ခါတည်းငြိမ့်သွားတာပေါ့နော်ကိလေသာတွေဆိုရင်အထူးဖြင့်တော့ဒိဋ္ဌိဆိုတဲ့အယူမှားမှုနဲ့ဝိသေကိစ္စဆိုတာယုံမှားတန်တရားဖြစ်မှုတွေငြိမ့်သွားတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကအရင်အစင်လာရမြမာကြီးတကောရှင်ဖန်ဆင်းလို့ဖြစ်တယ်ဆိုတော့ဒီဒုက္ခငြိမ်းခြင်းဘာလို့အောင်ဆိုတော့သူတို့ကိုကျေနပ်အောင်ပတ်တာသူတို့ကျေနပ်ရင်ဒုက္ခကငြိမ်းမယ်မကျေနပ်ရင်မငြိမ်းဘူးဆိုတော့ အလောက်ကရှုံတာအဲ့ဒီသူတို့ကဘယ်မလို့အဲ့တော့ပြောတဲ့ပုံကိုယ်တွေကအဲ့ဒီပြမာကြီးဆိုလည်းမသိဘူးတယောက်မှလည်းပြမာနဲ့ကလည်းစကားမပြောဘူးကြားပွဲစားနဲ့စကားပြောနေပစ္စည်းကမမြင်သေးဘူးတောင်းတဲ့ခြေကလည်းမတက်တာဘူးနော်တော်တော်များများကိုဘယ်ဘက်ကတဆုပ်ကျဲညာဘက်ကတလဲဝင်လိုက်မယ်တော့ဘာလို့ပွဲစားတော့ထုံးစံတော့ပြောတာပေါ့သူမပေးရတိုင်းပြောတာဒါတကိစ္စမရှိပါဘူးအစင်အဲ့ဒါတွေတော့ဘာမှပြမှာတော့ဒါလိန်နာမဟုတ်ပါဘူးတို့ ဒါသူတို့ဘက်ကပွင့်လင်းပါတယ်လို့ဓမ္မဒီနိဗ္ဗာန်ဆိုဒီထဲတိုင်းနိဗ္ဗာန်ဆိုဒီများပါလားမသိဘူးသူတို့ကပွင့်ပွင့်လင်းလင်းပဲနောက်ဆုံးမှာ तू ကအတိတ်ကြောင့်ဝန်ခံတယ်ကျွန်တော်များအကျိုးမျှော်ပြီးနှိုးဆော်လိုက်ရပါသည်ဟာကျွန်တော်များအကျိုးမျှော်တာတို့အကျိုးမျှော်တာမှာမဟုတ်ဘဲနဲ့အဲ့ဒါကိုရှင်းရှင်းမသိတဲ့ခါကျတော့ဂျာပွဲသားသာမိတာပေါ့လို့အခုတော့အကျမ်းကြောင့်အကျိုးဖြစ်တယ်လို့သူတို့သိရတဲ့ခါကျတော့ခုနဥပဒိတ်တာစက္ကုကူမျက်စိလေးပြောက်သွားတာဟာဘယ်တကူရှင်ကမှဖန်ဆင်းတာမဟုတ်ဘူး ဒီအကြောင်းရှိလို့ဒီအကျိုးဖြစ်တယ်ဆိုရင်ဒီအကြောင်းမရှိရင်ဒီအကျိုးကလည်းမဖြစ်တော့ဘူးပေါ့အားလုံးပါပဲပထမဆုံးသောတာပန်ဖြစ်သွားတယ်အတိညာမှန်ရသွားတယ်ဆိုတော့အတိကအတိုးချုပ်ကရှင်အညာတိကုဏညာကြီးအတိညာရစေတော့လည်းဓမ္မစကြာထဲမှာနောက်ကြတော့ပါပါလိမ့်မယ်ရံကင်စီသမုဒိယဓမ္မသဗ္ဗန္တာនិရောဓမှာရံကင်စီဘယ်ကိစ္စမဆိုဘယ်အရာမဆိုသမုဒိယဓမ္မအကြောင်းရှိလို့ဖြစ်တာ သဗ္ဗန္တအဲ့ဒီအကြောင်းရှိလို့ဖြစ်တဲ့ယာရဏီနိရောဓမှာပြတ်သွားတာပါပဲလို့ဒီလိုသိလိုက်တာအဲ့လိုသိတာနဲ့ပဲတရားထူးရသွားတယ်ဆိုတာညာနေအကုန်လုံးပွင့်လွတ်သွားတယ်ဘာဖြစ်လို့လဲဆိုတော့အဲ့လိုဖြစ်ပြီးရင်ပြတ်တဲ့သဘောပဲလို့သိလိုက်တာနဲ့တပြိုင်နက်သူ့ဘောမှာတွေ့တာတတ်မဲ့เสียရလဲမရှိလို့တွေ့တာတတ်မဲ့မှုတဏှာသမှုတရားလဲအလိုလိုချုပ်ငိမ့်သွားတာ တော့ပါလားအဲ့တော့သိဖို့ပဲလို့တကယ်သိရင်တဏှာသမုဒိယလည်းချုပ်ငိမ့်တယ်တမတဏှာသမုဒိယချုပ်ငိမ့်တယ်ဆိုရင်တဏှာသမုဒိယအခြေခံပြီးတော့ကိလေသာအပူတွေလည်းချုပ်ငိမ့်ပါတယ်တတ္တာယဝတဏှာယအတ္တဝိရာကနိရောဓဆိုတာအဲနိဗ္ဗာန်ဆိုတာအဲ့ဒါပဲနော်ဟိုတတရားမှာအမောက်ကြီးတွေတကာကနဲ့သွားပြီးတော့ဖြစ်နေမှာမဟုတ်ဘူးဟိုဝင်းဝင်းပြောင်ပြောင်ကိုရောင်ကိုဝါတွေဖြစ်တာလည်းမဟုတ်ဘူးအဲ့ဒီထဲမှာတွေ့တာမှုတဏှာ ချုပ်ငိမ့်သွားလို့ရှိရင်အပူကလည်းငိမ့်သွားတာပဲနော်အခုလည်းပဲဥပဒေတာအဲ့လိုငိမ့်သွားတယ်ဘာကိုသိလို့တော့ဆိုရင်အကြောင်းကြောင့်အကျိုးဖြစ်တာပဲလို့သိလို့ဒါကြောင့်ဒီဝိသုဒ္ဓိမတ်တွေဘာလို့ကြတော့ဒီပရိစ္ဆသုံးပါသိလို့ခေါ်တဲ့ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တာပဲဆိုတော့ကင်္ကာဝိတ္တဝိတ္တရဏဝိသုဒ္ဓိလောက်ရောက်ပြီဆိုရင်ကိုနောက်တစ်ဘဝမှာမဟုတ်ချအပယ်မလားလို့သူ့ကိုသုလား သောတာပန်ခေါ်တယ်လို့ပြောတာနော်သောတာပန်နဲ့အဲ့ဒါမဟာကဏ္ဍဆရာတော်ကတော့သောသောတာပန်ဖြစ်ပုဂ္ဂိုလ်စစ်နှစ်စနစ်တူဟန်တဲ့သောတာပန်ပုဂ္ဂိုလ်နဲ့စနစ်တူတယ်အဖြစ်မတူသေးဘူးသောတာပန်အစစ်ကဒိဋ္ဌိနဝုဇ္ဇကိုအပြတ်ပယ်ပြစ်နိုင်တယ်အဲဒီပုဂ္ဂိုလ်ကဒိဋ္ဌိနဝုဇ္ဇကမပယ်ဘူးဒါပေမဲ့အဖြစ်မတူပေမဲ့စနစ်ကတော့တူတယ် ဘယ်လိုတူလို့ဆိုတော့သောတာပန်ပုဂ္ဂိုလ်လည်းနောက်ဘဝမှာအပယ်မလားဘူးဒီကင်္ကာဝိရဏဝိတုဒ္ဓိဒီဥပဒနာတရားအထုတ်တာဒီတရားအထုတ်ထားတဲ့ပုဂ္ဂိုလ်လည်းပဲနောက်ဘဝမှာပါတော့အပယ်မလားဘူးအဲ့ဒီပြီးတော့မှပါလေပရိသတ်သမုပ္ပါအတိရောက်ပြီးတဲ့အခါဖြစ်ပြီးရင်ပါတော့ပြတ်တာပဲလို့သိတယ်ဖြစ်ပျက်ကိုမြင်တာနဲ့စပြီးတော့နောက်ဆုံးအကုန်လုံးတစ်ဆက်ထဲမြင်ပြီးတော့ဥပတိတ္တလည်းသောတာပန်ဖြစ်တာပါပဲ ဆိုတော့ကဖြစ်ပြီးရင်ပြတ်တာပဲဒီအကြောင်းရှိလို့ဒီအကျိုးဖြစ်တယ်လို့သိရင်ဖြစ်ပြီးရင် ပြတ်တာပဲလို့သိတယ်ဆိုရင် သာနာတွင်အတိကအစ်စ်ကအဲ့မှာစတာဖြစ်ပြီးရင် ပြတ်တာပဲဆိုတဲ့အနိစ္စကိုသိရင်ဒီယုတ်ဒီနာမှာမပြတ်ဖြစ်ချင်းပြတ်ချင်းနေပဲစက်တိုင်းဖြစ်နေတာလို့သိသွားတယ်အဲ့တော့ဥဒိယဘိယပฏิပိလနတေနဒုက္ခ အဲ့ဒီဖြစ်မှုပြမှုကမပြတ်နှိမ့်ဆက်နေတဲ့သဘောကိုသိခြင်းကြောင့်ဒုက္ခကိုလည်းသိတယ်လို့ခေါ်တာဝိပဿနာရှုတဲ့အခါဒုက္ခကြီးအစမြင်မှာမဟုတ်ဘူးဘယ်အစမြင်မှာတော့အနိစ္စမမြဲတဲ့သဘောကိုပဲပြမြင်မှာမမြဲတဲ့အတွက်ကြောင့်ပဲလေမမြဲတာဘယ်လိုမမြဲတယ်ဆိုဖြစ်ပြီးတော့ပြည့်နေတာအခုတခဏလေးလာမဟုတ်ဆိုတော့မဟုတ်ဘူးဒလဇဖြစ်ပြဖြစ်ပြပဲဒလဇဖြစ်နေတာဆိုတော့ဒီခဏကိုကြီးဟာဖြစ်ချင်းပြဖြစ်လို့မပြနှိမ့်ဆက်နေရတယ် ဒါကြောင့်ဒါမှမဟုတ်ကြီးဒီခန္ဓာကိုယ်ကြီးဟာဒုက္ခံဘယထေနာဆိုတဲ့အတိုင်းပဲအပြက်ပေးဘယ်တော့မှမกินဘူးအဲကြောင့်ဒုက္ခလို့ခေါ်တာအမြင်သေးတစ်ခုထွက်လိုက်တာပဲစတွေ့တာကတော့အိဋ္ဌပဲအိဋ္ဌကိုတွေ့ခြင်းဖြင့်ဘာကိုလဲသိရတော့ဒုက္ခကိုလည်းသိတယ်အဲဘာလို့လဲဖြစ်ပြီးရင်ပြက်နေလို့အဲ့လိုသိလိုက်ပြီဆိုရင် ဖြစ်ပြီးတော့ပြက်နေတယ်ဆိုသဖြင့်စောစောပြောတဲ့အတ္တရဲ့ဂုံ6ခု နေဆာမြဲတယ်ဆိုတာလည်းမရှိတော့ဘူးဒုဝခိုင်းတယ်ဆိုတာလည်းမရှိတော့တတတတစ်ဆက်သေးဆိုတာလည်းမရှိတော့ဘူးဒါပရိစ္ဆေသောဘစဝိုင်းနဲ့သင်ထားတဲ့ပုံကိုယ်တွေမှာအဲ့ဒီအာတာကြတခုကဒါပဲဒီအဝိဇ္ဇာကြောင့်ဘာတော့သင်္ခါရဖြစ်တယ်သင်္ခါရဖြစ်တဲ့အချိန်မှာအဝိဇ္ဇာမရှိတော့ဘူးအဲ့တော့ဒီဥစ္စာကြီးကတစ်ဆက်သေးမဟုတ်ဘူးဒါပေမဲ့ဒီသင်္ခါရကအဝိဇ္ဇာမပါဘဲနဲ့လေမဖြစ်လို့မရဘူးဆိုတော့ အဲ့တော့အပြတ်လည်းမဟုတ်ဘူးတစ်ဆက်သေးလည်းမဟုတ်ဘူးနော်သင်္ခါရပစ္စည်းဟာဝိညာဏဝိညာဏပရိသဏေဝိညာဉ်လို့ဖြစ်တဲ့အချိန်မှာခုနသင်္ခါရကမရှိတော့ဘူးမရှိတော့တဲ့အတွက်တစ်ဆက်သေးတတ္တရာဒိဋ္ဌိလည်းမဟုတ်ဘူးဒါပေမဲ့အဲ့ဒီအကြောင်းနဲ့လည်းကင်းပြီးတော့မဖြစ်တဲ့အတွက်ကြောင့်အကြောင်းအပြင်ဆက်သွယ်နေတဲ့အတွက်ကြောင့်ဥစ္စေတလည်းမဟုတ်ဘူးเนาะဒီတရားကတစ်ဆက်တည်းမဟုတ်ပေမဲ့အကြောင်းကျိုးကတော့ဆက်ပြီးတော့ သူเจ้าနဲ့သူကျိုးဖြစ်နေတယ်အဲ့လိုသိတဲ့ပြင်ပရိသတ်သုံးပါးကိုသိတဲ့အခါမှာအဲ့လောက်ထိဆင်ခြင်မှာအကြောင်းဖြစ်ခိုင်းမှာအကျိုးမဖြစ်သေးဘူးအကျိုးလည်းပေါ်လာရော အကြောင်းမရှိတော့ဘူးဒါကြောင့်အကျိုးအကြောင်းနဲ့အကျိုးဟာဆက်တွဲကြီးတတ္တတာဆိုတဲ့တန်းနဲ့တစ်ဆက်တည်းကြီးတယ်မဟုတ်ဘူးဒါဖြင့်ပြတ်သလားဆိုတော့အကြောင်းမရှိဘဲနဲ့အကျိုးဟာမဖြစ်ဘူးဒီအကြောင်းရဲ့အရှိန်ကြောင့်ဒီအကျိုးဟာဖြစ်ရတာဆိုတော့သူ့အရှိန်ဟာလည်းမပြတ်ဘူး အဲ့လိုမပြတ်ဘူးလို့ဆိုပြီးဥစ္စေတာဒိဋ္ဌိလည်းမရှိဘူးနော်အဲကြောင့်အကြောင်းနဲ့အကျိုးကိုတကယ်သိရင်သုလသောတာပန်ခေါ်တယ်နောက်ဘဝမှာအပေဒုက္ခတိမကြရဘူးလို့ဆိုတာအဲ့ဒါကြောင့်ပြောတာနော်တတရဒိဋ္ဌိလည်းမရှိတော့ဘူးဩစေတာဒိဋ္ဌိလည်းမရှိတော့ဘူးဘာပဲရှိတော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာလေးပဲရှိတဲ့အသည့်ပေါ်လာမယ်တဲ့အဲ့ဒီလိုတစ်စက်နဲ့တစ်စက်နည်းနည်းတဲ့အဆင့်တိ သိသိသိသွားတာကိုအဘိညာယထူသောဉာဏ်ဖြင့်သိတယ်တာမန်ယတိတွေမဟုတ်ပထမဆုံးဝင်တယ်ထွက်တယ်နောက်ထိတယ်သိတယ်နောက်ကြတော့အကြောင်းနဲ့အကျိုးနောက်ကြတော့အဖြစ်နဲ့အပြည့်အဲ့လိုတစ်ဆင့်တစ်ဆင့်အဲထူးခြားတဲ့အသည့်တွေဖြစ်ဖြစ်လာတာကိုဝိပဿနာလို့လည်းခေါ်တယ်ဒီမေဇမပရိပရာရဲ့အကျိုးထဲမှာကြည့်မယ်ဆိုအဘိညာယလို့ခေါ်တယ်နော်နောက်ကတံမောဓာယတဲ့ သံဃောရာယကိုထိုးထိုးရသိခြင်းငါလို့ပြောပါတယ်ဒါပေမဲ့အဘိညာယအရာဝိပဿနာဉာဏ်ကိုယူမဲ့ဆိုရင်တော့သံဃောရာယဆိုတာတကယ်ကိုထိုးဖောက်ပြီးတော့ထိုးဖောက်ပြီးတော့ဆိုတာဦးဇင်းတို့မြတ်စွာဘုရားပရမသုံးဘုရားဖြစ်တဲ့အခါမှာဘာလို့အဝိဇ္ဇာဆိုတဲ့ပုဂ္ဂိုလ်ကိုဖောက်ခွဲပြီးတော့သိလိုက်တယ်ဆိုလို့အဲ့လိုကိလေသာတွေကိုဘာဖြစ်လို့ဖောက်ခွဲပြီးတော့သိနေတာ ဖြတ်ဆရာကြီးတာကိုဖြတ်တောက်ပြီးတော့ကိုတိသွားတာဆိုရင်တော့ဘာအသိဖြစ်မလို့မဲ့အသိဖြစ်တယ်ဘာအသိပြီးတော့မဲ့အသိမှတည်းထိုးဖောက်ပြီးတော့ထိုးဖောက်နိုင်စွမ်းရှိတာထိုးဖောက်သိတယ်လို့ခေါ်တယ်ဆိုရင်တန်ဘောဓာယထိုးထွင်းသိတယ်ဆိုတာဟာမဲ့အသိရောက်မှဖြစ်မယ်အဲ့ဒီမဲ့အသိရောက်ပြီဆိုရင်တော့နိဗ္ဗာန်ရာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုကို ပြုတယ်နိဗ္ဗာန်ဆိုတာလည်းဖြစ်ချင်းပြည့်ချင်းကင်းနေတဲ့အာယုန်တစ်ခုစီကိုစိတ်ရောက်သွားတာပဲအဲ့လိုဆိုရင်တော့ ဘာဖြစ်လို့နိဗ္ဗာန်အရာဖြစ်မယ်အဲ့ဒီဒီမစ္စမပရိပရာဟာအဲ့ဒီလိုအကျိုးတွေဖြစ်စေပါတယ်ဂရမစ္စမပရိပရာကျင်ညာပဲရှိတယ်တရားတော့မဟောရသေးပါဘူးเนาะနေကြရင်တရားဟောအခုတော့တနာရင်ပြပါတယ်